မနေ့ဘွဲဆိုပြီးတော့ဒီတည်းလေးနဲ့မနေ့လူဒါနအကြီးကျယ်လုံးအတိုင်းခါတိုင်းနိုင်တဲ့ပြလာပြီဆိုတော့ဘုဒ္ဓရဲ့များလာပါဒီနေ့ပုံများအောင်ပေါ့ဒီတော့သာသာနေနေဟောင်းဒိဋ္ဌမိန်လောကသမုပ္ပန္နဒိဋ္ဌမိန်ပုဂ္ဂိုလ်ပန်ထောဝံဒိဋ္ဌလောကဥပါဒါယ စိတ်တမိန်လောကဝိညာဉ်တိဘာသာတော်လေးခိုက်ရှိလေးခိုက်တော့သူကနည်းနေတယ်မှတ်ရသားကြရတယ်ကြပါစိတ်တမိန်အဘယ်ဒီတတိရှိတာလောကလောကကြီးသမုပ္ပါဒဖြစ်ပါသည်နည်းပါဘယ်ရာရှိရင်လောကဖြစ်ကြလဲလောကဆိုတော့တတ္တဝါကိုပြောတယ်လောကဆိုတော့၃မျိုးရှိတယ်အတ္တလောက သင်္ခါရလောကဩကတလောကဩကတလောကဆိုတာတော့ဘတ်တော်ရဲ့ဒီနေရာဌာနဒီတော့တောင်းဘုံဝိမာန်ဒီဌာနတွေဩကတလောကသင်္ခါရလောကဇာယုံနာတရားတွေကုသညာအကုန်မဲ့သက်ရှိသက်မဲ့ယုံနာတရားတွေသင်္ခါရတရားဝိညာဉ်လောကလောကခေါ်အတ္တလောကဆိုတာတော့ဘတ်တော်တွေပဲ လူတွေသတ္တလောကနတ်တွေလည်းသတ္တလောကဗြဟ္မာတွေလည်းသတ္တလောကဝိဇ္ဇာတွေလည်းသတ္တလောကအသက်ရှိသတ္တဝါဘုရားများကသတ္တလောကလောကလို့ခေါ်တယ်အဲဒီလောကဟာလောကလို့ခေါ်တဲ့တ attva ဘယ်ရာနဲ့ရှိရင်ဖြစ်ပါကြလဲဘယ်ရာရှိလို့ရှိရင်တ attva လို့ခေါ်ရပါကြလဲမြတ်စွာဘုရားဒီက သာတုလောကသမုပ္ပန္နာသာတု၆ပါးတို့သည်တန်တေတုရှိကုန်လာသောလောကလောကသည်သမုပ္ပန္နာဖြစ်၆ပါးရှိရင်လောကကြည့်တော့တာပဲ၆ပါးရှိလို့ရှိရင်ဘတ်တော်ခွာတာပဲဘာ၆ပါးလဲဆိုလို့ရှိရင်ဣဇတိကယရဏ6ပါးအတွင်းအာယရဏ6ပါးတတ္တဝရိသနာမှာအာယရဏအတွင်းအာယရဏ6ပါးအရင်းကလား ဥဇတိကယရဏတွေမျက်စိတစ်ခုနားတစ်ခုနှာခေါင်းတစ်ခုလျှာတစ်ခုကိုယ်တစ်ခုစိတ်တစ်ခုဒီပြင်ဟာတွေကတော့ရုပ်ကြည့်တဲ့စိတ်ကြရဏမျက်စိနားနှာခေါင်းလျှာကိုယ်ဒါတွေကရုပ်ရုပ်အာရဏတွေအတာရရဲ့အားပါးပါ မျက်စိဆိုတာသက္ကုပ္ပဒါရယုတ်နားဆိုတာသောတာပ္ပဒါရယုတ်အခေါင်းဆိုတာဒါနာပ္ပဒါရယုတ်လျှာဆိုတာကသေဝပ္ပဒါရယုတ်ပါရကိုယ်ဆိုတာဒါပ္ပဒါရယုတ်ပ္ပဒါရငါးပါးအကြည့်ယုတ်ငါးပါးမျက်စိကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်ဒါလည်းလည်းပြောကြပါဠိအသုံးကတော့သက္ကုသောတာပ္ပဒါဒီလိုပါပဲအဲဒီတိုင်းကိုဆင်းရဲတယ်ဗမာလဲမျက်စိကိုနား အရာတော့အများဆုံးနဲ့မှပြောနေတာဆိုတော့နားလည်အောင်လို့အပါရာယုတ်တို့ဒီယုတ်တို့လည်းထည့်ပြောရတာပဲမျက်စိနားနှာခေါင်းလျာကိုယ်ဆိုတဲ့ပဒါရယုတ်က၅ပါးစိတ်ဆိုတဲ့မနာယရဏနန္တရားကတစ်ပါးအားလုံး6ပါးရှိအဲဒီ6ပါးရှိလို့ဆိုရင်ဘတ်တော်ဖြစ်တာပဲဒီ6ပါးကဈေးနာတယ်ဒီ6ပါးလုံးအကုန်လုံးနှုတ်ပြလိုက်လို့ရှိရင်တော့ဘတ်တော်မပြည့်နိုင်တော့ဘူး မျက်စိလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိလျှာလည်းမရှိကိုယ်လည်းမရှိစိတ်လည်းမရှိအဲဒီတော့စိတ်မရှိတာကဘာပြီးအရေးကြီးတာအတော်မဟုတ်ဘူးတဲ့ဒါဆိုချင်းဒါပဲနဲ့တော့အပင်ညတဆိုတဲ့ဘတ်တော်ကတော့အဲ့ဒါကိုအကုန်လုံးဒီ၆ပါးလုံးမရှိဘဲနဲ့ဘတ်တော်ခွာတာလည်းရှိသေးတယ်ဒါကသူတဏှာလည်းရှိတာပဲသူကသိပြီးတော့မပြန့်ကျင်ပါဘူး ဒီမိကုံမေးတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုမကြည့်ဘူးဒါကအဲ့ဒါမပါဘူးအရင်ကနှုတ်တာတော့အရင်ကထည့်လိုက်လို့ရှိရင်တော့ခက်သွားတယ်သူကပြန်အဝါမကြည့်ဘဲနဲ့ဘတ်တော်ပြည့်တယ်အဲ့လိုပြည့်တယ်မကိုက်ဘူးနှုတ်တာမှလည်းမျက်စိနာနှာခေါင်းလျာကိုယ်ဆိုတဲ့ပဒါရက၅ပါးတဲ့ကတော့မှတချို့ချို့ရော့မှလည်းရှိပါရဲ့မျက်စိမရှိဘူးဒီကိလေသာတွေမပါလာတာရှိနာမရှိဘူးနှာခေါင်းအနမနာအနနာနိုင်အောင် နှာခေါင်းမရှိဘူးအဲဒီလိုမှလည်းသုံးတလေရှိတော့စားတော့စားတော့မျက်စိနဲ့နားရတော့ချွင်းလာတယ်တော်များများကြီးအဲဒီတစ်ခုနှစ်ခုသုံးခုရော့နေတယ်ပဲသတ္တဝါတော့ဟုတ်နေတာပါပဲဇမာတွေကြတော့နှာခေါင်းတို့လျှာတို့ကိုယ်တို့ဆိုဒီသုံးခုကမရှိမျက်စိနဲ့နားတော့ရှိတယ်ဒါလည်းပဲသူကသတ္တဝါတော့ဟုတ်အာယုပကုံကြတော့ အတာရယုံ၅ပါးရုပ်ဝါယနာတွေတကူမှမရှိဘူးစိတ်ပဲရှိတယ်မနာယနာတကူတည်းနဲ့သတ္တဝါရဟုတ်အဲဒါကြောင့်အာရဏ၆ပါးလုံးရှိရင်သုံးမဟုတ်၅ပါး၄ပါး၃ပါးတပါးလည်းရှိတယ်မနာယနာတပါးလည်းရှိတယ်သတ္တဝါလို့ခေါ်ရတာပါပဲအဲဒီအာရဏတွေရှိမှပဲသတ္တဝါခေါ်လို့ရတယ်အာရဏမရှိလို့ရှိရင်သတ္တဝါမခေါ်နိုင်ဘူးဒါသာယုတ်ကြီးလောက်ထားတယ်ဆင်းယုတ်ကြီးလောက်ထားတယ်ကြောက်ယုတ်ကြီးလောက်ထားတယ် မျက်စိပုံသဏ္ဍာန်နဲ့သူလှုပ်ထားတာပဲဆိုတော့မြင်ရတဲ့သဘောမရှိဘူးနားပုံသဏ္ဍာန်နဲ့လှုပ်ထားတာပဲမကြားတော့ဘူးနှာခေါင်းလည်းသူ့မှာပုံသဏ္ဍာန်လှုပ်ထားတယ်မနာဘူးအဲလျှာလည်းပဲလှုပ်ထားရင်ရတာပဲရတာမသိနိုင်ဘူးကိုကြီးတော့ရှိတာပဲသူသူ့ကိုတိုက်လို့ခိုက်လို့ရှိတော့ဘာမှမသိဘူးသူကစိတ်ကတော့မသိဘူးအဲဒီတော့အဲဒီအာရဏတွေ၆ပါးလုံးသူမှမရှိဘူးသဘာအာရဏ၆ပါးလုံးမရှိတော့သတ္တဝါမဟုတ်ဘူး သတ္တဝါပုံသဏ္ဍာန်လားတူးနေသတ္တဝါမဟုတ်လူအရှင်တော့အာရဏတွေရှိနေလို့သတ္တဝါတော့ဆိုတာပေဒီနဲ့ကြိုင်နဲ့အာရဏတွေကမရှိဘူးမျက်စိကလည်းမျက်စိရုံမရှိတော့ဘူးမျက်စိပုံသဏ္ဍာန်နဲ့ရှိတယ်နားရုံမရှိတော့ဘူးနားပုံသဏ္ဍာန်ရှိနှာခေါင်းပုံသဏ္ဍာန်ရှိတော့အဲနားနာနေနဲ့နှာခေါင်းရုံမရှိတော့ဘူးကြာလည်းရှိနေတာပဲဒါမှရတာသိနိုင်တဲ့သင်္ဝါတ္တရာခေါ်တဲ့တရားကြီးရုံရှိတော့ ဟိုကြီးကလည်းဒီလိုလုံးဒီတိုင်းမှာလည်းမသေးခင်ပြန်မလင်ငါတိုင်းမှာလည်းသေပြီးခါသာဘာမှမပြေသေးပါဘူး။ဒါမှလည်းတွေးကြည့်ဖိုင်းနိုင်တဲ့ကာရတာလည်းမရှိဘူး။စိတ်ကလည်းသူ့မှာမရှိဘူး။ဒါကသူဒီစိတ်ထုတ်သွားဒီဒီနဲ့ဒီတိုင်းနဲ့သတ်တော်မဟုတ်တော့။တောင်းရတော့ဒီတိုင်းကြီးဒီဒီဒိဋ္ဌာန်ဖြစ်ဖြစ်ဒီဒီနဲ့ဒီတိုင်းနဲ့သတ်တော်မဟုတ်တော့။ အဲဒီဣဇတိကယရဏအတွင်းယရဏ6ပါးရှိရအတော်ဖြစ်ပြီးတဲ့ပြိတ္တိနေရကပြိတ္တိစိတ်မနာယရဏရှိတယ်ဘာသဒါရခေါ်တဲ့ဆာယဆာယယုံနေတကွအဲရုပ်ဆက်ကိုပေါ့သာရတကရုပ်ရှိဒီမှာသာရတရသာယရဏဒီဂရီကရအနည်းဆုံးသာယရဏနှစ်ပါးပါသာတိဇာဥပဒုကတော့ အာရဏတွေပြည့်စုံတဲ့ရှင်းနေတာအဲပရိသေရတဲ့အာရဏနှစ်ပါးပါအဲ့ဒီရတဲ့အတ္တတော်ဖြစ်နေပြီလုံနိုင်တဲ့သွားတတ်တယ်မရှိသေးပါဘူးတတ်တော်ဟာကျေဦးလို့ဘဲဦးလို့ဆိုရတယ်ဒီလိုရတယ်ပရိသေရတဲ့သူအတ္တတော်တွေသူကမလုံနိုင်တော့တမ်းမရှိဘူးမှပြီးတော့နေကြတယ်အဲမှလွဲနေတယ်ကြည့်တယ်တတ်တော်ဟာပဲသူကအဲဒါ 6ပါးရှိကလောကဖြစ်ပြီးတဲ့6ပါးရှိရင်တတ်တော်ပဲအဲဒီနေ့ကပြောပြီးသားပါပဲဒီနာဆက်ပြောအောင်မဟုတ်လူတွေကလည်းတိတိပါလာတယ်နည်းနည်းနားလည်အောင်ပြောအခုလူရဲ့နာရဲ့ရိစ္ဆာန်တွေရဲ့ငါပြောစသည်တွေရဲ့အဲဒီတော့အသက်ရှင်နေတဲ့အကောင်တွေလို့ခေါ်ရတာလေအဲဒီအာရဏ6ပါးအကုန်ပြည့်စုံရှိတာလဲများတယ် ပြည့်စုံမခြင်းလဲ၅ပါးရှိတယ်၄ပါးရှိတယ်၃ပါးရှိတယ်အဲဒီအာရဏ၃ပါးကတော့ခုမျက်မြင်မှာတော့ရှိနေတာ၃ပါးတော့လည်းနေတာမရှိဘူးမြင်မြင်မဟုတ်တဲ့အာယုဘဂုံတွေကတော့ဟုတ်အာမြင်ဆုံးရတယ်မှာရှိတယ်သူကတော့သိအာရဏတပါးလည်းရုပ်လည်းမရှိဘူးဒါကတော့မြင်လည်းမမြင်နိုင်ပါဘူးဥစ္စာတော့လူတွေအနေနဲ့မြင်နိုင်တာတွေလည်းမမြင်နိုင်ဘူးဇမားတွေလည်းမမြင်နိုင်ပါဘူးအဲသူတို့အာယုဘဂုံချင်းချင်းလည်းသိတယ် စိတ်ကြီးတဲ့ဖြစ်နေကိုယ်ကိုယ်ကိုလည်းမမြင်နိုင်ဘူးညလည်းမမြင်နိုင်ဘူးလို့စိတ်ကြီးတဲ့ဖြစ်အဲ့ဒါကတော့အင်းဒီဟာလူကျင်နေတော့မဆိုင်ပါဘူးဝေးအဲ့တော့အာယရဏ6ပါး5ပါး4ပါး3ပါးရှိတယ်သတ္တဝါဖြစ်ပြီးသတ္တဝါဆိုတာဒီအာရဏကြီးပဲတဲ့သူတို့ကိုခေါ်တာပဲဒိဋ္ဌမင်းကိုဝတိတန်တော်ဒိဋ္ဌမင်းဘယ်နဲ့ လောကလောကသံထွန်းအောင်းတင်ဆက်ဆံခြင်းကိုပုဂ္ဂတိပြုနေပါသည်လောကပြောတတ်တော်ကပေါင်းတင်ဆက်ဆံတာဘာတွေနဲ့ပေါင်းတင်ဆက်ဆံနေတာလဲမေးမြတ်စွာဘုရားသတုကုပ္ပတိတန်တော်သတု6ပါးတော်နဲ့လောကလောကတွေသတု6ပါးတော်နဲ့တန်ထွန်းပေါင်းတင်ဆက်ဆံခြင်းကိုကုပ္ပတိပြုနေသည် လောကဆွေတတ္တဝါကအပေါင်းသင်းဆွေကံနဲ့6ပါးနဲ့ပါပဲ။ဒါကြီးပုဂ္ဂိုလ်တွေနေရာချင်းတော့ဟိုလူနဲ့ဒီလူနဲ့အပြီးကျွမ်းဖြစ်နေတဲ့ဆွေကံတွေလဲဟိုလူဟိုလူနဲ့ဒီလူနဲ့ပေါင်းသင်းဆွေကံနေတယ်။ဒါကြမိန်းမတွေအချင်းချင်းအပြီးကျွမ်းဖြစ်ပြီးပေါင်းသင်းဆွေကံနေတယ်။စသည်ဖြင့်တတ္တဝါတယောက်နဲ့တတ္တဝါတယောက် အပြီးဆုံးဖြစ်ရင်းနှီးဆက်စားနေတဲ့ဘယ်လိုပဲကြောကြရတယ်ဒီလိုပဲသင်ရင်ဆွဲလန်းပဂရိရနေတယ်အမှန်စင်စစ်ကတော့၆ပါးသောတရားတွေနဲ့ပေါင်းနေတာ၆ပါးသောတရားတွေဘာတွေတော့ဆိုလို့ရှိရင်အသင်းရဲ့အပန်းရဲ့အနံ့ရဲ့အရသာရဲ့အတွေ့ရဲ့သဘောရဲ့ ဘာယာယရဏ6ပါးလို့ခေါ်တယ်အာရုံ6ပါးပြောလို့ရှိရင်လည်းပြီးပြပါတယ်မာယရဏ6ပါးနဲ့အောင်6ပါးကသဘောအချင်းဒီကများပါတယ်မတူတဲ့ဓမ္မယရဏကနည်းနည်းလေးကွဲတာရှိပါဒါနဲ့ဒီကများပါအဲဒီအာရဏ6ပါးအောင်6ပါးနဲ့ပေါင်းနေတာမြင်နေဆိုရင်လူကြောင်းနဲ့လူကြောင်းနဲ့မြင်ပြီးอืมတွေ့ရဆိုလို့ရှိရင်နှုတ်ဆက်ပြောဆိုနေတယ်အဲလူချင်းချင်းမြင်ပြီးတော့ ဆက်တာနေတယ်ပေါင်းသိနေတယ်မိတ်ဆွေဖွဲ့နေတယ်ဒီလိုပြောရတယ်။မှန်စီစိတ်ကတော့ကြောင်းနဲ့ကြောင်းနဲ့မြင်တယ်ဆိုတာအသိမြင်တာပဲ။အသိနဲ့ပေါင်းသိနေတာအဲ့ဒီအသိနဲ့မြင်တာနဲ့အသိပေါ်ရနေရတာပဲ။အဝမကုန်းလာတဲ့စိတ်ပိုင်းတော့မြင်ပါလေဒါတော့ဟိုအဝကုန်းလာတဲ့စိတ်ပိုင်းကအသိမမြင်လက်တွေကတော့ပေါ်နေတဲ့အပိုင်းမျက်နှာပေါ်နေတဲ့အပိုင်းကျောင်းတွေပေါ်နေတဲ့အပိုင်း ဝကဝေါ်ထားတဲ့ဒီရဲ့ပိုင်းတွေကလည်းမြောင်းပေါ်နေတဲ့အပိုင်းကအရေးပေါ်မှာရှိတဲ့မြင်ရတဲ့အသင်းလေးရှိတယ်။ဒါရှိရင်လည်းရှိတယ်မဲရင်လည်းမဲတာပေါ့အဲဒီကအဲဒီအသင်းလေးတော့ပေါ်ရလေးတော့မြင်တာအတွင်းမမြင်။ဒါပေမဲ့လို့သောသောကတွေကပြီးထားပြီးသားမှတ်ထားပြီးသားဆိုတော့မြင်လိုက်တာနဲ့ဒါကလူပဲယောက်ျားပဲမိန်းမပဲစသည်ဖြင့်လည်းအကုန်သိသွား။ဘုံလုံးဒီရဲ့အချိုးစားတယ် ပုံသားတာနဲ့အကုန်လုံးသိသွားအကုန်လုံးသိပြီးတော့မြင်တာနဲ့လူတယောက်နဲ့တယောက်နဲ့အားမြင်ပြီးတွေ့ပြီးတော့ဆက်ဆံနေတယ်ပေါင်းသိနေတယ်မိတွေ့ဖွဲ့နေတယ်ရင်းနှီးနှီးဖြစ်နေတယ်ပြီးတော့အောင်းမဲ့မှန်စီလက်ကတော့သူဟာအချင်းတစ်ခုတည်းနဲ့အဆနေတာပဲအချင်းနဲ့မိတွေ့ဖွဲ့နေတာအချင်းနဲ့ရင်းနှီးနေတာအဲ့ဒါမျက်စိနဲ့မနာရဏက မြင်ရတဲ့အခြင်းနဲ့ပေါင်းတဲ့စစ်သားနေပဲလူပုဂ္ဂိုလ်ကနေပေါင်းတာမဟုတ်ဘူးလောကနေရာချင်းတော့ကြောင်းမကြောင်းတဲ့လူပုဂ္ဂိုလ်ချင်းချင်းလည်းပြောရတာမှပြင်သေးတော့အတိမပြုပြီးတော့ပေါင်းတဲ့စစ်သားနေတာကမျက်စိနဲ့မြင်ပြီးတဲ့စိတ်မျက်စိအာရဏနဲ့မြင်ပြီးတဲ့မနာရဏဒီနှစ်ခုကမျက်စိထဲမှာသင်ပေါ်လာတဲ့အခြင်းပေါ်ရရင် ရှိပြီးတော့နေတဲ့အချင်းအဲ့ဒါလေးနဲ့မြင်ပြီးတော့ကောင်းတင်တာတဲ့ဒါပဲအဲယောက်ျားလည်းညီမလည်းပုဂ္ဂိုလ်ပဲတတ်တော်ပဲဆိုပြီးတော့ပေါင်းနေဆက်ဆံထို့သူနာကကြားတဲ့ခါလည်းပဲနာနဲ့ကြားပြီးတဲ့စိတ်ဒီနှစ်ခုကနေပြီးအတန်နဲ့ပေါင်းတင်နေတာလူပြောတာကြားရဲလူပြောတာကဘယ်သူကပြောတာလဲယောက်ျားပြောတယ်မိန်းမပြောတယ်စသည်ဖြင့် အဲဒီလိုလောကနေရာချင်းတော့ပြောဆိုရတယ်အမှန်စင်စစ်ကတော့ပြောတဲ့ပုဂ္ဂိုလ်ရလို့မရှိဘူးအတန်ရှိတာပဲအဲဒီအတန်နဲ့နားနဲ့ကြားပြီးတဲ့သဘောနဲ့သူတို့ချင်းချင်းဆက်ဆံနေတာပဲပေါင်းနေလားနှာခေါင်းနဲ့အနက်နှာခေါင်းရဲ့နာပြီးတဲ့စိတ်ရဲ့ဒီနှစ်ခုကနေပြီးနှာခေါင်းနဲ့ကြလာတဲ့အနာလေးနဲ့ဆက်ဆံတယ် လျာရယ်ရတာပြီးတဲ့သဘောရယ်ဒီကူကနေပြီးတော့ရတာလေးတွေနဲ့ဆက်ဆံဟာငါကရတာပြီးတယ်ငါစားတယ်အာဒီစားဝယ်အစားဘယ်သူကချက်ပြီးသိရစားပြီးချင်းအဲဒီလိုသင်ရင်ဆွဲလိုက်ရတာမှန်စိစိကတော့တကယ်ဆက်ဆံနေတာကလျာရယ်တရားမှမိပြီးတော့ဖြစ်တဲ့ရတာသိမှုလေးရယ်ဒါကကိုယ်ဘက်ကကိုပုဂ္ဂိုလ်သတ္တဝါလို့ထင်ရတယ်သူကနေပြီးတော့ တရားတော်မှာရောက်လာတဲ့အရာဓာလေးသိပြီးတော့ပေါင်းနေဆက်ဆံရုံပဲဘယ်သူနဲ့ဘယ်သူမှပေါင်းတာမဟုတ်ဘူးတွေ့ထိတဲ့ခါကာလတွေမှာလည်းသက်ရှိတဲ့နဲ့ဘုံလုံးတွေ့ထိတယ်အများကြီးပါအဲကိုရုပ်ရယ်ကိုရုပ်မှာမိပြီးတော့ဖြစ်တဲ့သိသိမှုမနာရဏရယ်ဒီနှစ်ခုကကိုယ်ဘက်ကပုဂ္ဂိုလ်တ attva နေရတယ်ငါရယ်လို့လည်းသူပြောလိုက်ရအဲဒီ အာယရဏမနာယရဏနှစ်ခုကနေပြီးတော့ဝိသိစရာအာယုံကိုတွေ့ပြီးပြီးပါတာပဲပထဝီထဲမှာဉာဏ်နဲ့အတွေ့အထိဉာဏ်နဲ့အတွေ့အထိသေဇောပူဝေးအေးအတွေ့အထိဝါယောတောင်းင်းတွန်းကန်တဲ့အတွေ့အထိလှုပ်ရှားတဲ့အတွေ့အထိအဲဒါတွေကိုသိပြီးပြီးတော့သွားတော့လူတရားနဲ့လူတရားနဲ့ရှိတယ် လူကနေပြီးအဝတ်ထည်ရဲ့အဲစသည်ဖြင့်ပုဂ္ဂိုလ်တ attva နဲ့လည်းပေါင်းတဲ့ဆက်ဆံနေတယ်ရင်းနှီးနေတယ်ဒီလိုသင်ရမှန်စင်လေးကတော့ဒီပေါင်းတဲ့ဆက်ဆံတတ်တဲ့ပုဂ္ဂိုလ်အနေနဲ့သင်ရဆွဲလာတာကလည်းကာယကတာရာကိုယ်ကြည့်ရုပ်နဲ့အတွေ့အထိကိုသိတတ်တဲ့သိပြီးစိတ် မနာယရဏဒီအာယရဏနှစ်ပါးပဲရှိသေးတယ်ဒါပုဂ္ဂိုလ်သတ္တဝါလို့သင်မြင်နေကြတာမှန်တယ်ကတော့အာယရဏနှစ်ပါးပဲဟိုသိတိရတဲ့ပုဂ္ဂိုလ်ကသိတိရတဲ့ရာဝတ္ထုကလည်းမှန်တယ်ကတော့သိတိရတဲ့သဘောမျှပဲပထဝီစေသောဝါယသတ္တသုံးပါးအတွေ့အထိယုံညပဲဒီကနေ့ပုဂ္ဂိုလ်သတ္တဝါမရှိအထေဝတ္ထုမရှိဘူးအဲတော့အတွင်းအာရဏနဲ့ပြင်အာရဏတွေပေါင်းနေဆက်စားနေတာ စိတ်ကူးစဉ်းစားကြံပြီးကြည့်တဲ့အခါတွေမှာစိတ်ကူးကတော့ပေါ်တယ်စိတ်ကူးကတော့အများအားဖြင့်မလားစိတ်ကူးရင်လည်းအာယုံကတော့မကြောက်ဘူးအာယုံသာရှိနေတာဟုတ်ဟုတ်မဟုတ်စိတ်ကူးရင်ပေါ်နေအဲဒီစိတ်ကူးရဲ့ပေါ်လာတဲ့အာယုံနဲ့စိတ်မနာရဏနဲ့အာယုံဒီကအာယုံဒီကစဉ်းစားတဲ့စဉ်းစားတဲ့သက်သာနေအဲဒီမှာငါကဘယ်သူစိတ်ကူးနေလဲဘယ်သူကိုအောင်းမေ့နေလဲတတိယနေလဲဘယ်သူကိုပန်းမိနေလဲစသည်ဖြင့် အဲဒီလိုသင်ရတယ်မာဇီလေးကတော့ဘယ်သူမှမဟုတ်ဘူးသူကဒီကွေးကပေါ်လာတဲ့အာယုံလေးကြီးညတ်တဲ့မာယုံလေးများဒီကမြင်မှုကြီးမြင်မှုတို့ကဆိုလို့ရှိရင်တော့အရှင်းတော့အတန်လည်းရှိပါတယ်များတာကြီးညတ်တဲ့မာယုံလေးများအဲဒါလေးအာရုံပြုပြီးတော့တရားနဲ့တရားနဲ့ပြီးကျွနေတယ်မမိနေတဲ့တတိယနေတဲ့လွန်ဆုံးနေတဲ့စသည်နဲ့အဲဒီလိုပဲသင်မရပြောဆိုရတယ် မာဇင်စိတ်ကတော့တွင်းအာရဏနဲ့ပြင်အာရဏနဲ့တွေ့ဆုံပြီးဆက်ဆံနေတာပဲ။အားရသာသူကုပ္ပတိသံတော်လောကလောကကြီးလောကကိုခေါ်တော့အတွင်းအာရဏ6ပါးသာသူ6ပါးတော့ပြင်အာရဏတော့နဲ့ပန်းထွန်းပေါင်းတဲ့ဆက်ဆံခြင်းကိုပုဂ္ဂတိရှိနေပြီအတွင်းအာရဏ6ပါးဆိုတဲ့ပုဂ္ဂိုလ်တ attva ကအပြင်အာရဏတွေ အာရုံပြုပြီးတော့သက်သာနေတယ်တဲ့ဒါကိုဒီလူချင်းသက်သာနဲ့ဒီလူချင်းပြီးတယ်တယောက်တယောက်အာရုံပြုတယ်တယောက်တယောက်ခင်မင်းနဲ့မုန်းတယ်ရံဖြစ်တယ်စသည်ဖြင့်ဘာသာရာဘောလောကပြောရအကုန်လုံးတတ္တဝါတတ္တဝါချင်းနဲ့တွေ့ဆုံပြီးတော့ကောင်းတဲ့ဆက်ဆံနေတဲ့အမြင်မျိုးဒီလိုပဲပြောကြတယ်မန္တလေးကတော့အတွင်းအာရဏနဲ့ဉာဏ်ရဏပဲတဲ့ကောင်းတဲ့ဆက်ဆံနေတာ အဲ့ဒါကိုကိုယ်ပိုင်ဉာဏ်နဲ့ပြောင်းပြုဖို့လိုပါတယ်ကိုယ်ပိုင်ဉာဏ်နဲ့ဒီကြာကြည့်အောင်မြင်နိုင်ကြားနိုင်နားနိုင်စားနိုင်ရှင်းတယ်သူကဟုတ်လားမြင်တယ်မြင်တဲ့အခါမြင်တယ်ကြည့်လိုက်အတွင်းဘက်ကမြင်ပြီးသွားတာကမျက်စိနဲ့မြင်ပြီးမှုလို့မျက်စိနဲ့ကြည့်တာကဖြစ်သွားတာလားအပြင်ဘက်ကမြင်ရတာကလည်းရှင်းလေပဲဒီကံမြင်တာမျှသဘောမှာပုဂ္ဂိုလ်သတ္တဝါလည်းမပါဘူးမိမယောက်ျားမပါဘူးအတော်ဝိဓုမရှိဘူး မြင်ရတဲ့အစဉ်သဘောတွေဒါလေးနှစ်ခုတွေ့သွားတာကိုပဲအချင်းချင်းသိကျွနေတယ်။ကောင်းတဲ့စက်စားနေတယ်လို့ဒီလိုချင်းနေတယ်။အဲနားရကြရင်လည်းဒီတိုင်းပဲမှားလိုက်လို့ရှိရင်နားနဲ့ကြားပြီးရဲ့စိတ်နဲ့အတွင်းဘက်ကအဲသူတို့နှစ်ခုကနေပြီးတော့အပန်ကြားတာနားထဲမှာလာတိုက်တဲ့အပန်လေးကိုသိသွားတာဒါပါပဲ။ဒါကိုကြောင်းနဲ့ကြောင်းနဲ့တွေ့နေတယ်ဘယ်သူပြောတာကိုကြားရတယ်ကောင်းတာကြားရတယ်မကောင်းတာကြားရတယ် အဲဒီလိုသင်္ကေတဆွဲလာနေကြဘယ်သူကချင်းမွန်းနဲ့တဲ့ရရစသည်ဖြင့်ဘယ်လိုထင်းနေကြမှန်ရေးကတော့သူကအလံလေးပြပြတော့အနာဟောနာနာလည်းဒီတိုင်းပဲရတာသာကြတဲ့အတိုင်းတွေ့ပြီးတယ်လည်းဒီတိုင်းပဲသိကုသကြပြီးတယ်ဒီတိုင်းပဲအကုန်လုံးအတွင်းအာရဏဆိုတဲ့ပုဂ္ဂိုလ်သတ္တဝါကပုဂ္ဂိုလ်သတ္တဝါလို့ခေါ်တဲ့အတွင်းအာရဏတွေကအပြင်အာရဏ၆ပါးကိုလက်ခံပြီးတော့သိပြီးသားကမှတ်မှတ်ထားတာလားဒီကနေ့ တရားနဲ့တရားနဲ့ပေါင်းတဲ့စဉ်းစားနေတယ်ထင်တာတဲ့မှန်စင်စစ်ကတော့တရားနဲ့တရားနဲ့ပေါင်းတဲ့စဉ်းစားမရှိဘူးအတွင်းအာရဏ6ပါးနဲ့ပြင်အာရဏ6ပါးတွေ့ဆုံနေတဲ့သဘောသိနေတဲ့သဘောဒါအရှိတာပဲဒါကိုယ်ပိုင်ဉာဏ်နဲ့သိအောင်လို့ရှိရကိုယ်ပိုင်ဉာဏ်နဲ့မသိဘဲနဲ့ဒီလိုသုတမရနဲ့သိပြီးသူကဟိုနေလုံးပဲလုံးကြောက်ကြမ်းနေတယ်ရှိတယ်အာဒီလိုဆိုလို့ရှိရင်အတွင်းကလည်းအာရဏပြင်ကလည်းအာရဏပဲယောက်ျားရဲ့မိန်းမရဲ့လို့မရှိဘူး သတ္တဝါလည်းမရှိဘူးဘာမှဆွဲလမ်းကြမရှိဘူးဒါကဘူဒီပြာနီများလိုပဲသတ္တဝါဆိုတာလည်းပဲအပြင်အာရဏပဲဘူဒီပြာနီကိုဒါနဲ့ဒီလိုပြင်းမရှိတယ်လို့ပဲသတ္တဝါကိုလည်းကြက်တို့ဘာလို့ဒါနဲ့ဒီအပြင်းမရှိဘူးဆိုပြီးတော့ဒီလိုမဟုတ်ရုပ်ခေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သူတို့လည်းသိကြပြီးတာမဟုတ်ဘူးသုတမယဒီလိုမှတ်သားပြီးတော့ မပြီးတာလေးဆိုတော့အဟုတ်ပြီတကယ်ပြီးထင်ပြီးတော့အဲဒီလိုပြောဟောအဲဒီလိုယုံဆွဲလားဒီမှာရှိတယ်ရှိရတယ်ဒီကြားပြီးဒီဥစ္စာကိုလည်းရှိတာပဲဒါကအကုသို့ပွားတဲ့ဥစ္စာတွေသူ့နေနဲ့သူသဘာဝနေတာသဘာဝကိုရက်ထားတယ်ဟိုကဒီလနေတာဆိုရင်ဒီလနေတာသူကမပြူကောင်းတာတွေပြူကောင်းတာတွေရှိတာပဲ ဘာဝအနေနဲ့ဆိုရင်ပြူကောင်းတာပြူကောင်းတာပဲဒါလည်းရတာမလားအဲဒီလနဲ့သမာဓိနဲ့ပညာနဲ့ဒီလနဲ့ကသတ္တဝါတဲ့မသားရဘူးဆိုရင်ဒါသတ္တဝါရဲ့အသက်ရဲ့သတ္တာရဲ့ဒါပဲဒီလနဲ့အဲဒါကိုဒီပညာနဲ့ကနေပြီးတော့အတွင်းအာရဏပညာအာရဏသဘောတရားချင်းနဲ့ဘာမှပြင်းမရှိဘူးသွားကြည့်ရင်ဒါမှားတာဒီလိုမလုပ်ပါဘူး တကယ်သိတဲ့ပုဂ္ဂိုလ်လည်းအဲ့ဒီလိုမယူပါဘူး။တရားနှလုံးသွင်းအားထုတ်ပြီးတော့ကိုယ်တိုင်တွေ့ပြီးပြီးသောတာပန်တရားကအနာဂတ်ညာနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေကညာနာဆိုတော့တကယ်ကိုသိတာပါပဲ။ဒါပေမဲ့လို့အဲ့ဒီလိုအလွဲတွေတောက်မယူဘူး။သတ္တဝါသာသတ္တဝါသူဉာဏ်နဲ့သူရှိတာပဲ၊တာရင်သူရှိတာရှိတာပဲ။အင်းမတော်မရမပြုတယ်မှုဆိုတာရှိတာပဲ။ဒီပေါင်းတဲ့ဥစ္စာဒီကျင်လင်ရတာပဲညာနာလည်းပဲ။အာယာနာဖြစ်ပြီးဆိုပြီးတော့ဒုတိယတွေတောက်လို့ရတာမဟုတ်ဘူး ထုတ်လို့တည်းလည်းမရှိပါဘူးအဲဒါအဲဒါကလည်းရေးကြီးတယ်ဒီကအဲဓာတ်ဘာဝတွေဟောတော့ခုတရားတိုင်းဆိုရင်ဟုတ်တယ်ဓာတ်ဘာဝကြီးရဲ့ဉာဏ်ရဏ၆ပါးနဲ့ဉာဏ်ရဏတွေ့နေနေတော့ဒီလားငယ်ကြီးအကုန်ပြည့်တယ်ဒီလား၆ဆင်းကားလို့ချင်းအဲဒီလိုစဉ်းစားပြီးုံညတာမဟုတ်ဘူးတဲ့ကိုယ်ပိုင်ဉာဏ်နဲ့ပြီးမှာကိုယ်ပိုင်ဉာဏ်နဲ့ပြီးတဲ့ပုဂ္ဂိုလ်ကတော့အဲဒီလိုနေတယ်ပြအောင်မတော်တာတွေတောက်ပြီးတော့လည်းမကြမ်းပါဘူးသူကဆိုတရားဟောတာမူတယ်တရားတွေ ပုဂ္ဂိုလ်ညာပုဂ္ဂိုလ်နဲ့ပဲတတ္တဝညာတတ္တဝနဲ့ပဲအဲဒီတော့ပဲပြီးမှပြုပြီးတော့နားလည်ပါလေဒါကြောင့်အတွင်းအာရဏ6ပါးဆိုတော့တတ္တဝကတတ္တဝလို့ခေါ်ရတဲ့အတွင်းအာရဏကအပြင်အာရဏ6ပါးနဲ့တွေ့ထိဆက်ဆံနေပုံကိုကိုယ်ပိုင်ဉာဏ်နဲ့ပြအောင်လိုပါရဲ့ကိုယ်ပိုင်ဉာဏ်နဲ့ပြအောင်လို့ရှုမှတ်တာအားလုံးနေရတာဒါအထုံးမလားဒီနေ့ကြားတဲ့နာနဲ့စာရင်ပြည့်တည်တဲ့ကိုယ်ရဲ့စာရင်လောက်ကြားတဲ့ ပေါ်ရနေကြောက်ရှိတယ်အပြင်ကလည်းအာရဏတွေပဲပုဂ္ဂိုလ်သတ္တဝါတွေပဲခေါ်ရတယ်မှန်ပြီးသိကြရနာတရားအပြင်ကလည်းအာဘောပတရားတွေကြီးတယ်ပဲအဲဒါကြီးသူ့တော်ဝါတွေမဖြစ်နေတာပဲဆိုတော့သူ့မှသိပြီးတော့ဝိပဿနာဉာဏ်နဲ့သင်နိုင်တဲ့အရိယာမဉာဏ်ပုံဉာဏ်တွေရောက်နေပါလေအဲဒီတော့မာနတိတဲ့ပုဂ္ဂိုလ်ကကတော့နေပဲလုံးမတော်တာတွေကြောက်ကြံတာလည်းမဖြစ်ပါဘူးအဲဒါကြောင့် နိရောဓနာနဲ့ဇဝါ၆ပါးကသစ္စာဖြစ်ပေါ်နေတဲ့အတွင်းအာရဏ၆ပါးနဲ့ဉာဏ်အာရဏ၆ပါးဆက်ဆံနေဝန်ကိုကိုယ်ပိုင်ဉာဏ်နဲ့သိအောင်ရှုကြ၍ဝိပဿနာဉာဏ်ဖြစ်တယ်ဒီတိုင်းဒီတိုင်းပွားများပြီးတော့ဝိပဿနာဉာဏ်ရင့်တာပြည့်စုံသောအားဖြင့်ဒီနေ့လိုကြာတာမဉဏ်ကိုဉာဏ်ရောက်ပြီးတော့သင်ရထားတဲ့ဉာဏ်နဲ့နိဗ္ဗာန်ကိုဉာဏ်ဉာဏ်စွာမြင်မောက်ပြနိုင်ကြပါစေ